ဇာတတိပေါ့။ဆောင်းရီထက်မြက်တဲ့ဩဇာတတိ။ကဘာသုံးဆိုလို့ရှိရင်တော့ပိတာဆုံလို့ပေါ့။ပိတာပဲအေတို့ဘီတို့စသည်တို့ဒါမျိုးတွေပေါ့။ခန္ဓာကိုယ်ကလိုအပ်တဲ့ဓာတ်တွေပေါ့။လိုအပ်တဲ့ဓာတ်တွေလိုသလိုဖြည့်ပေးလို့ရှိရင် အဲ့ဒီတည်းကကိုယ်ထဲမှာအကျိုးပြုရပါပဲရုပ်ကောင်းတွေရုပ်လှတွေကြည်လင်တဲ့ရုပ်ဝါဆိုးတဲ့ရုပ်တမာတဲ့ရုပ်ချမ်းသာတဲ့ရုပ်စသည်စသည်ဒါတွေဖြစ်တော်တယ်ဒါလိုပဲစိတ်ပိုင်းဆိုင်ရာမှာလည်းပဲဓမ္မောချခေါ်တဲ့တရားဩစာတွေပေါ့ ဓမ္မဆိုတာဤကံကြစိတ်သုံးတဲ့ပုဂ္ဂိုလ်ကိုဟုတ်တန်းလောက်တန်းမကြရအောင်လို့ဤလက်တည်းစီပို့ဆောင်ပေးတဲ့သဘောကိုဤကံကြစိတ်သုံးတဲ့ပုဂ္ဂိုလ်ပဲပို့ဆောင်ပေးတာပို့ဆောင်ပေးတယ်ဆိုတာကဆောက်ရှောက်တယ်ကာကွယ်တယ်မြင့်တင်ပေးတယ်ဆိုတဲ့အဓိပ္ပာယ်ရပါတယ် အဲ့ဒီတရားတွေအတိတရားလည်းရှိတယ်အချင်းတရားလည်းရှိတယ်အတိတရားမှလည်းအတိတရားအလိုက်အတိတရားရှိတော့လက်တွေ့ရှင်းသုံးလို့ရှိရင်ရှင်းသုံးရတဲ့တရားတွေမှလည်းပဲခုနဘောဇတတိအပြည့်ပါလာပါတယ်အဲဒါကြောင့်ဓမ္မောဇခေါ်ပါတယ်စိတ်ပိုင်းဆိုင်မှာအဲ့ဒီဓမ္မောဇတွေထည့်ပြီးလို့ရှိရင်ကိုယ်ထဲမှာ ဝိဇ္ဇတတိရောက်သွားတဲ့အခါမှာကိုယ်အကျိုးပြုသလိုစိတ်ပိုင်းဆရာမလည်းပဲစိတ်ကိုအကျိုးပြုပြီးတော့သူချာချာစိတ်ဟာကြောင်းလဲမှုတွေဖြစ်ပြီးတော့ဘဝအစဉ်တန်းနေမြင့်မမြင့်မလာပါလေဆိုတာပေါ့လေအဖွဲ့မိန်ဘောမှာအဲ့ဒါလေးပြောတော့ပါတယ်ဒါဘုရားအလိုတော်ကြပါအဲ့ဒီတရားကြီးဆက်ပြီးတော့ဟောတော်ဖို့ပါပဲ။ ဒါမှလို့ဘဝရှင်တန်ကြီးရဲ့အတွက်တရားအထုတ်လို့တဲ့ပုဂ္ဂိုလ်တွေဟာရှင်ရုပ်အစဉ်သာလည်းမပြည့်ရအောင်သုတ္တတေကဘာဝနာဖွဲ့ရမယ်လို့ဆိုရှိပါတယ်ကိုယ်ဆုံးတရား၄ပါးတရားဖြင့်လည်းပဲတရားထုတ်စဉ်ကာလမှာအနောက်ရှက်မဖြစ်ရအောင်လို့ လုံခြုံရေး၄ပါးပေါ်လေ။အဲ့ဒါဒီနေ့ပြောပြဖို့အစီအစဉ်ရှိပါလေ။စတုဝါဒိခဆိုတဲ့စကားစုမှာစတုဝါတစ်ခုအရိခါကတစ်ခုပေါ်လေ။ဒီကျိုးသောကာကွယ်ပြည့်စုံရေးတရားလို့ နောက်ဆက်တွေကိုသူရှိမှသူရှိလို့ရှိရင်နောက်ဆက်တွေဝင်တတ်တယ်သူရှိလို့ရှိရင်နောက်ဆက်တွေကင်းနေတော့ကာကွယ်ကြောင့်တရားပိတ်ဆို့ကြောင့်တရားကာကွယ်ပိတ်ဆို့မှုတွေရှိနေတော့လုံးလုံးချုံချုံဖြစ်စေတဲ့တရားလုံးချုံပြီးဆိုလို့ရှိရင်အနောက်ချက်တွေကလွတ်လပ်နေတော့ လူလက်တဲ့အလိုက်ပါပြီလူလောက်လူတဲ့ပုဂ္ဂိုလ်မှာချမ်းသာမှုတွေကတော့ရတာပါပဲဒီစေလုံးလေးကအမှန်ကိုလှပတဲ့စေလုံးလေးပါပဲဆရာကတော့လေးမျိုးရှိပါတယ်ဇတုဆိုလေးခုအရိခဆိုတာကအကာအကွယ်ဆောက်ရှောက်ရှောက်ရှောက်ကြောင်းလူယုံကြည်တရားလို့ဆိုမှာပါပဲ တိမျိုးဆိုတာကတော့တိဗုဒ္ဓနုစတိဘုရားရဲ့ဂုဏ်တော်တစ်ခုကိုဘာမထက်တာတရိယာခြင်းပေါ့နိအမြတ်တ္တဝါတွေဟောမှာမေတ္တာထားခြင်းမေတ္တာပွားခြင်းသုံးအတုပဘာဝနာခန္ဓာကိုယ်ရဲ့မှာမတိရှိရာဖြစ်အောင် ပေါ်လာခြင်းနဲ့လေးမရဏစတိတရားပြီးအရေးကိုလောတွေးစီရင်တရိယာခြင်းတဲ့ဒီနေ့အဲ့ဒီလေးမျိုးအစအတိုင်းအတူချုပ်ပြီးတော့ပွားပုံလေးတွေလည်းပြောပြပါမယ်သို့သောအသေးစိတ်တော့ပွားဖို့တော့မဟုတ်ပါဘူးဒီရအန္တရာယ်အနောက်ဆက်ခေယုံမြတ် အတားရှိသဘောမျိုးပါပဲအထူးသဖြင့်ဗုဒ္ဓရဲ့ဂုဏ်တော်ကြီးသိပြီးတော့ယုံယုံကြည်ကြည်တဲ့အကျိုးတိသဘာဝနာတရားကိုကျူးကျူးဆာဆာအထုနိုင်ရေးအတွက်အားပေးတဲ့သဘောပါပဲဒီလိုမျိုးတွေကဗုဒ္ဓနုစတိသုဒ္ဓဒုက္ခဘာဝနာကိုပြောပါမယ်ဗုဒ္ဓမှာ ဂုံတော်ဒီအနန္တအကန့်အသတ်မရှိပါဘူး။အဲဒီဘုံလို့လျှောက်ပြောရမယ်ဆိုရင်တတိပဌာန်ဂုံကြီးပြောတော့မှအချိန်ရပါဘူး။ပြီးတော့လည်းပဲတချို့နိုင်ငံသားတွေဆိုလို့ရှိရင်ပုဂ္ဂိုလ်ကြီးရကိုယ်ဝယ်မှုကအားကြီးကြတော့ပုဂ္ဂိုလ်ကြီးရဂုံလေးကိုလျှောက်ပြောလို့ရှိရင်တို့မှသိစိတ်ဝင်စားဘူး။ တော့သူ့အစားဓမ္မခုံကြီးကိုပြောပြလို့ရှိရင်တော့အဲဒါလက်ခံကြပါလား။တော်ဝင်လို့ရှိရှိကတရားထုတ်တဲ့ပုဂ္ဂိုလ်များအခုလိုပဲအစဉ်လာကောင်းတရားကိုဟောပြီးဒီဆာဆာနဲ့လုပ်ကြတာဖြစ်တော့အဲဒီအစဉ်လာကောင်းတရားကိုလည်းပဲထိသိရရောက်ပြီးတော့ဘုရားရဲ့ဂုဏ်တော်ကိုထိုက်တန်တယ်သိရပြီဆိုလို့ရှိရင် ယုံယုံကြည်ကြည်တဲ့ဒီတရားကိုဆန္ဒပြည့်ပြတ်စွာထားပြီးတော့ရဲရဲနဲ့ကျူးစားနိုင်ဖို့ရာအတွက်ပေါ်လေနည်းနည်းပါပါတော့ဖြတ်ဖြတ်ရမှာပါပဲဘုရားလက်ထက်တော်ကာလကအခြားအခြားယူဝါဒရှိကြတဲ့ပုဂ္ဂိုလ်များ ဒ္ဓကိုစုံစမ်းတဲ့နေရာလာရောက်ပြီးတော့လေ့လာပြီးဆက်လက်ရှိရင်ဘုရားရဲ့ကိုလို့စိတ်ဓာတ်အပြုအမူနဲ့ကျိုးချက်တွေကိုလည်းလည်းဖြစ်ဖြစ်တော်များများဖြစ်ဖြစ်ကြားရပြီဆိုလို့ရှိရင်ယုံကြည်ပြီးတော့အဲ့ဒီဘုရားရဲ့ဉာဏ်မောက်မှာပဲတရားတွေနှလုံးသွင်းလို့တချို့လည်းပဲ ကျင့်နေငယ်လာနေငယ်ဒီမှာတရားတွေနှလုံးသွင်းလို့ဖြူစင်တိုင်ရှင်းတဲ့အနေထားရောက်သွားပြီဆိုရင်ဘုရားကိုသူတို့ဖြီးကျူးကြရဲ့ဆွေလုံးတွေရှိပါတယ်။အဲဒီဖြီးကျူးရဲ့ဆွေလုံးတွေကဓမ္တောသောဘဂဝါဓမ္မထာယဓမ္မတိစေတိ ငါတို့များဤအထက်ကိုရရှိဖြစ်တော်မူတဲ့မြတ်စွာဘုရားဟာရည်ကြည်တော်မူပြီးမှငါတို့တို့အားရည်ကြည်ဖို့ရာအတွက်ရည်ကြည်စေရောရည်ကြည်စေရောတရားတွေဖော်ပြတယ်တဲ့ဒီလိုပဲသူတို့ချီးကျူးကြပါလေအဲဒီလိုမျိုးဆော်ပြကိုဥထိပ်ပါတယ်ဆိုတာပေါ့လေ ရှိရှိကဘုရားကိုဥဒိတ်ပုံကြောပုံလေးကိုအဲ့ဒါလေးကြီးစစ်ဆက်ပြီးတော့ပြောပြပါမယ်သူတစ်ပါးကိုယဉ်ကျေးစေလိုသူဟာကိုယ်ကိုယ်ရင်ကအများကြီးစားရတော့အောင်ယဉ်ကျေးမှုမရှိဘူးဆိုရင်သူကယဉ်ကျေးအောင်ပြုလုပ်ပေးတယ်ဆိုတာယုတ်တိမရှိပါဘူး အဲလိုယုတ်ကြည်မရှိအလုံးရောဘုရားမြတ်စွာဟာဘယ်တော့မှလည်းမကြံစီဘူးဘယ်တော့မှလည်းမပြောဘူးဘယ်တော့မှလည်းမလုပ်ဘူးဒါသိတဲ့ဘာဝချပါလေကိုယ်ရင်ကိုယ်ရရင်ကြည့်ပြီးမှသူဘာကိုရင်ကြည့်အောင်ဤကနေပေးတာပါရင်ကြည့်လဲဆိုလို့ရှိရင်ရိုင်းဆိုင်တဲ့သဘောကတော့ရှိရတော့ပါပဲ အဲရန်ဆိုင်တဲ့သဘောနားလည်ပြီးမှရည်ကြီးဆိုတာလည်းပဲရန်ဆိုင်မှုနဲ့ရှိပြီးတော့သိနိုင်ပါလားရန်ဆိုင်ဆိုတာကပြောစရာခက်စရာကြီးမကင်းတာညီညာတာကိုယ်ရဲ့လူပေါ်စိတ်ကြီးစိတ်ထားရောညီနဲ့ညစ်ပတ်တာပြောစရာခက်စရာအဖြစ်မကင်းညီညာပြီဆိုလို့ရှိရင် ဘုရားရိုင်းဆိုင်တာပဲကျန်တဲ့နာပဲပူလောင်ဆင်းရပြီးတော့ဆွတ်ဆွတ်ဖွယ်ရဖြစ်တာပဲရည်ကြီးဆိုတာကအဲ့ဒီလိုမဟုတ်ဘူးပြောစရာကြည့်စရာအပြည့်အနာစာတွေခင်ပြီးတော့ကိုယ်နှုတ်စိတ်သုံးမျိုးလုံးသရှင်းလားကြည်ကြည်နူးညံ့ပြီးတော့အေးချမ်းပြီးတော့ဖြစ်ဖြစ်ဆရာဖြစ်တာ အချုပ်ကတော့ညာတော့ကမောဟဆက်ရှိတဲ့စိတ်ကြီးကြီးအရင်ကြီးကိနာကိုပဲအဲ့ဒါကိုပဲရည်ကြည်တယ်လို့ခေါ်ရတယ်။ရည်ကြည်တယ်ဆိုတာကတော့လောဘဒုက္ခမောဟလူကျင်မှုရိုးရိုးလူကျင်မှုရိုးရိုးတုံကဲပြီးတော့တကူပေါင်းစာလူကျင်မှုစိတ်ဖြစ်စိတ်ဆိုးမှု အပြည့်နဲ့လုံခဲ့ပြီးတော့မုံတီးဖို့ဒီမခန္ဓာမှုပြီးတော့အနစ်နာမခန္ဓာမှုပြီးတော့ခွင့်မလို့နိုင်မှုတကူကောင်းဆံမှုပေါ်လို့ဒါမျိုးရောရက်ဆက်မှုအဲဒီပေါ့တို့ရတော့မုံတီးမှုနဲ့ရက်ဆက်မှုပေါ်လို့ဒါမျိုးပေါ့ မတိတတ်ဘူးပေါ့လေကောင်းလာကြတယ်ကောင်းရုံရဆိုးလာကြတယ်ဆိုးရုံရမတိတတ်ဘူးမမဲဘူးပေါ့လေဒါကြီးဟာဘုရားအယူဝါဒမှာတော့ကိုယ်နှုတ်စိတ်သုံးရောလို့ညဉ့်ညမ်းကြောင့်ညစ်ပတ်ကြောင့်ပူလုံးဆင်းရဲကြောင့်အဲ့ဒါလိုဆိုထားပါလားဘဝအရှင်တန်လက်ကြစီကြောင့်ဆိုတော့အဲ့ဒါကြီးဟာ ရိုက်ဆိုင်တဲ့နေရာမှာသမဏကိုသူကဒုက္ခအဲပေါ်လွင်ပြုလုပ်တတ်တဲ့တရားတွေပါပဲ။ရိုက်ဆိုင်ရယ်ဆိုတာကိလေသာအကြီးကြီးမကင်းတာကိုပြောပါတော့။ရည်ကြီးတယ်ဆိုတာကတော့ကိလေသာရည်ကြီးတယ်၊ကိဝိစီကြတာကိုရည်ကြီးတယ်လို့ခေါ်ပါတယ်။ဘုရားမြတ်စွာဘုရားဒီလောဘဒေါသမောဟအဆောက်ရှိတဲ့ စိတ်ရည်ချည်ခင်းဝေးစေကြပြီးတော့ကိုယ်မူရကလည်းပဲအမှန်တန်ရှင်းတယ်နှုတ်မူရလည်းအမှန်တန်ရှင်းတယ်စိတ်ရည်စိတ်ထားဆိုတော့လည်းအမှန်ကိုတန်ရှင်းဖြောင်းပါတယ်ဒါမလို့အထုထိတ်ရောက်သွားမြတ်စွာဘုရားကအမှန်ရည်ကြည်ပါတယ်ဒါကြောင့်မလို့ဓမ္မကုံနဲ့ချီးကျူးရတော့ပါလေ ရှိခိကပညာရှိတွေတရားအထုတ်လို့တရားတော်ပေါက်ပါပြီဆိုလို့ရှိရင်ခုံတော်ကြီးအများတော်ကအဲ့ဒီတန်တခုံနဲ့ချီကျူပြီးတော့မြတ်စွာဘုရားကိုအလေးပြုကြပါလားဒီလောကလောကမောဟစိတ်ကြီးချေးတွေပါလေဒီဉာဏ်ခုကြီးဘယ်လိုပညာဖြစ်နေတာတော့လို့ဆိုတော့ ရှားရနေရဆာရထိရထိရသဘော6ပါးဒီပါး6ဘုကလည်းပြီးတော့ကောင်းဆိုအမျိုးမျိုးသောအာယုန်တွေတိုက်ခိုက်ပေါ်လာပြီဆိုလို့ရှိရင်ဒီမှုချမှုနမှုစာမှုထိမှုတိမှုတွေဖြစ်နေတော့ပါဖြစ်တာကတော့တတိမဲ့လို့ဖြစ်တာပါပဲ။ ကျွလွန်စော်ကားမှုတွေဖြစ်တာကတော့ဒီလောက်မထိန်နိုင်လို့ကျွလွန်စော်ကားမှုတွေဖြစ်တာကတော့အရှိတ်ကြောင့်ကျင်းနေပြီးတော့ပိဋကရုဏာကျင်းနေတဲ့ပုဂ္ဂိုလ်တွေမှာဖြစ်တတ်ပါတယ်စိတ်ထဲဖြစ်တာကတော့တတိကင်းတဲ့ပုဂ္ဂိုလ်တွေဖြစ်တတ်ပါတယ်တချင်းဖြတ်ခြင်းနဲ့စိတ်လူရပစ္စည်းခိုးခြင်းနဲ့စိတ်စသည်ပါလိမ့်အဲဒီပါပဲ တရားရအကြောင်းတိုက်ဆိုင်လို့ရှိရင်သူကပို့ပေါ်လာတတ်တယ်သူကတော့အတိအကျပေါ်လာပုံထောက်လို့ရှိရင်အညီကြီးမျိုးမဖြစ်သေးလို့ဆိုတာကပြပါတယ်မျိုးမပြတ်နေတာကတော့ဥပဒနာဉာဏ်နဲ့လက်ဉာဏ်မပေါ်သေးလို့အပြတ်မရှိနိုင်တဲ့အတွက်မျိုးပြတ်လို့အတိအကျပေါ်ပေါ်လာရတာပါပဲ။ ဒီတော့အချုပ်ပြောလို့ရှိရင်ဒီကတိကသမာဓိတိကပိယတိကကိစ္စတဲ့ပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်တော့အဲ့ဒီအရင်ဓာတ်တွေဟာစံစံတန်တန်နဲ့ဒကာဒကာဖြစ်တဲ့ဒကာဒကာလည်းစိတ်ထဲမှာအလတ်စားလို့ဖြစ်တဲ့ဉာဏ်ရနိုင်တာကတော့ဒီမှာဥပဒနာဉာဏ်မဉာဏ်ဖြစ်သေးဘူးဆိုလို့ရှိရင်သူသူကိုယ်ကိုယ်တော့ဖြစ်နေတာပါပဲ။ ညီကြတွေ့ရချန်တိရကကိဋ္တညီကြီးကိစီဝေမတန်တညီကြီးသူဖြစ်တယ်ဆိုတာပေါ့လေဒီတော့ညီကြတွေ့ရမှာအယုံတတ်တယ်ဘာလို့ဖြစ်နေသလဲလို့ဆိုတော့ဆိုကြပါစို့ညီဝဲဆတာလေးမြင်သွားတယ်ပါတတိမထားဘူးဆိုလို့ရှိရင်တော့ မြင်မြင်ရေးပေါ့လေလက်ကင်းမမှတ်လို့ရှိရင်ထိုးရမောဟဖြစ်သွားပြီမသိဘူးမသိဘူးဆိုလို့ရှိရင်ဒီမှာကိုလည်းဖြစ်သွားတယ်အဲဒီလိုမောဟဥရှိတဲ့အဝိဒ္ဓအဖြစ်ခံရတာမယုံတဲ့သဘောမယုံတဲ့သဘောအာယိကနုတ္တပါလည်းဖြစ်သွားပြီစိတ်ကြီးပြန့်လွင့်သွားပြီအဲဒီတွေကထိုင်နေသိရဖြစ်သွားပြီ ညီဝင်းရလှလှပပလေးဆိုလို့ရှိရင်လောဘစိတ်ကြီးတဖော်ဖြစ်သွားတယ်ညီဝင်းကဆိုရကောင်းတော့ဒီတတ်မှတ်တဲ့သဘောတရားလည်းပဲငန်းငန်းတဲ့ဖြစ်တာပဲဒါစိတ်အကြီးကြီးကိဝိစီရပေါ့ဒီညီဝင်းပိုင်ရှင်လေးကိုရောက်ရံအတွက်ပေါ့လေတရားတော်မတရားတာထားပါလိမ့် ရာယူဖို့ပတရားစိတ်တွေလည်းဖြစ်တာပဲစိတ်တည်ရိုင်းတာပေါ့ဘာပဲဖြစ်ဖြစ်ရပြီးတာပဲဆိုပြီးတော့လေမတရားမှုတွေပြုလို့ရှိရင်လည်းကျွလို့ဆောက်ကားမှုတွေဖြစ်တာပဲစိတ်ရိုင်းသွားပြီဒီလိုတော့လေအခုလိုတပ်ပတ်တဲ့သဘောဖြစ်တာဟာငကောကတမဟုတ်မျိုးမကုန်သေးလို့ဖြစ်လာတာဆိုတာလည်းပြပါတယ် တတိနဲ့ထိချုံမရှိတော့တရားလေးကိုအပိုင်ရှိခြင်းနဲ့နောက်တရားတော်မရတရားတော်စားပေါ်လေအပိုင်ရကိုကြိုးစားတယ်မတရားအစစ်စစ်ပြုလုပ်မှုတွေဖြစ်သွားပြီအဲ့ဒါရိုင်းဆိုင်နဲ့ခေါ်တာပါမကြည်လက်ကြမုန်းကြတဲ့ကြုံပြီးဆိုလို့ရှိရင်သတိမရှိလို့မုန်းတီးမှုဒေါသတွေ စိတ်ကြစိတ်ဆိုးမှုလေမုန်းတိတဲ့ဒေါသတွေဒီမခံနိုင်တာဒီမခံနိုင်တာလေခုမလုပ်နိုင်တာလေကိုယ်ကျိုးမဆုံးနဲ့အနစ်လာမခံနိုင်တာလေနောက်ပိုင်းရဲစွပ်မှုတွေဖြစ်လာတာပဲအဲ့လိုကရိုင်းရိုင်းသွားပြီဟွန်းဒီခါမျိုးမှာရှိမှပြီးတော့သဘောမှန်တွေကိုကြည့်ရမယ်ဆိုတာသဘောမှန်လည်းမသိတော့ သူ့ကိုဘုံဘမပြတ်သားတဲ့မိုင်မိုင်ဖို့လည်းဖြစ်သွားတာပဲဒါဟာရိုင်းစိုက်မှုစိတ်ရဲ့အရေးမြစ်တွေပဲဒီမှာလူတွေမှာအဲ့ဒီတိုင်ဖြစ်နေတော့ပါပဲဘုရားမြတ်စွာကတော့ဒီလိုအမျိုးတွေပယ်ဖို့ရအတွက်ပါရမီဖြစ်စဉ်ကာလတွေကိုအလေးချိန်ရှိကြပါတယ်အဲနောက်ဆုံးဘုရားမှာအခုလို့ ယောဂီတွေအားထုတ်နေတဲ့သတိပ္ပဘာဝနာတရားမျိုးနိလန်းမှန်ကြီးတွေ့ပြီးတော့ကိုယ်တိုင်ကိုယ်ရအားထုတ်တဲ့အခါမျိုးမှာပေါ့လေအကျဉ်းအလားမျိုးကိလေသာတွေအကုန်လုံးရှင်းပလိုက်တယ်အရင်ဆိုင်ကြီးဘာမှရှိတော့ဘူးအဲ့ဒါမှဒန္တဆိုတာပေါ့ဒန္တဒါဖြစ်လာတယ်ဒန္တဂုံလိုကြီးနဲ့ချီးကျူးထိုက်တဲ့မြတ်စွာဘုရားတဲ့အခုမြတ်စွာဘုရား ကိုယ်တိုင်ကိုယ်ကျကျင့်သုံးသွားတဲ့သီဝထလမ်းကြောင်းကြီးပေါ့လေရည်ကြီးစွာလမ်းကြောင်းကြီးပါကိုယောဂီတွေရှောက်နေကြတာဝန်တဆရာပါပဲအဲဒီလိုကိုယ်ရည်ပြည့်စုံတဲ့တန်တရတ္တိယစံတိယကိဋ္တအရေးကြီးကိစ္စဝိရဝူတဲ့ဗုဒ္ဓဟာတဲ့ဒီမိကိုယ်တိုင် အရင်လေကောဖြင့်သုံးလို့ရည်ကြည်ပြီးမှရည်ကြည်စေရောက်နီးနာကောင်းလေဘောလေကြည်နီးမှလည်းဒုဘောလေလက်တွေ့ကျင့်အောင်ကရုဏာရှိထားပြီးတော့ဒေသနာဉာဏ်တော်နဲ့တပိဋကဉာဏ်တော်ကြီးနဲ့ဟောတာပါဘာဥကြည့်ချက်ရှိတော့ဓမ္မထာရတဲ့ သူတွေအားလည်းပဲကိလေသာညီကြီးကင်းစင်ဝေးလေးညီကြီးစေဖို့ရာတဲ့ညီကြီးအောင်တဲ့ဘယ်လိုကောင်းတယ်အဲဒီလိုညီကြီးစေဖို့ရာညီကြီးစီဆောင်တရားတွေဟောတယ်ဟောတယ်ဆိုတော့အရှင်ကြီးကောင်းတရားဖြစ်ဖို့ရပါတယ်ညီကြီးစေဖို့ရာတတ္တဝါညီကြီးစေဖို့ရာအရှင်ကြီးကောင်းတရား ဖြစ်ဖို့ရာအတွက်ရှင်ဦးဆောင်မှာပါလေမိမိကိုယ်တိုင်ကအခြေအနေကောင်းတဲ့ပုံမှန်ပြီးကိုယ်ရည်ပြည့်စုံကြိုးစားရတာသူများရည်ကြည်စေခြင်းလို့ရှိရင်ကိုယ်ကိုယ်တိုင်မှရည်ကြည်စေလို့တဲ့ပုဂ္ဂိုလ်ကိုယ်ကိုယ်ရည်ကြည်ရတာဟွန်း ဒါတော့သူကယဉ်ကျေးအောင်ကိုယ်ကိုယ်ယဉ်ယဉ်ကျေးရလားဒါမှယဉ်ကျေးသူတွေဖြစ်လာနိုင်ပါလေကိုယ်ကယဉ်ကျေးသေးပဲလေသူကယဉ်ကျေးအောင်ပြုလုပ်တယ်ဆိုတာပေါ့ဒီစိတ်တလုံးပိုင်ချမ်းသာစေဆိုတာပေါ့ဒီဒါမျိုးကဘယ်နည်းနဲ့မှမဖြစ်နိုင်ဘူးလူကောင်းသူကောင်းဖြစ်ဖို့ရာအတွက်တဘာဝကျတဲ့ကျင့်နည်းမှမညွှန်ကြားဘူးဆိုလို့ရှိရင်လည်းပဲရည်ကြည်တဲ့ပုဂ္ဂိုလ်တွေဖြစ်လာမှာမဟုတ်ဘူး အဲ့လိုရည်သွေးတဲ့ပြည့်စုံတဲ့ဗုဒ္ဓလောကမှာပေါ်ပေါက်လာတော့ခွန်ကြီးတို့တွေဟာဗုဒ္ဓလမ်းစဉ်ကိုလိုက်လို့ထိုက်တန်သမျှလူကြီးတွေဖြစ်နေတာပါဒါလောက်လေးနဲ့ပဲဗုဒ္ဓရဲ့ဂုဏ်တော်ဟာဘယ်လောက်အနှစ်သာရနဲ့ပြည့်စုံလဲဆိုတော့ကြည့်ပေါ့ဘုရားကောင်းမှတာသမီကောင်းဖြစ်နိုင်တယ် သာသမီကောင်းလူကကောင်းရမယ်ဒါမှသာသမီကောင်းဖြစ်တယ်ဆရာကောင်းမှတပည့်ကောင်းဖြစ်နိုင်တယ်တပည့်ကောင်းအောင်ဆရာကကောင်းရမယ်ဒါမှတပည့်ကောင်းဖြစ်နိုင်တယ်ဆိုတော့ဤရမှာဆိုရိုးလောကမှာရှိပါလားမြတ်စွာဘုရားလည်းအဒီတိုင်းမှာရိုးရိုးလောကမှာဆရာတွေကတော့ဘုရားလိုပဲတန်တန်ရှင်းရှင်းပေါ့လေ ကြည်ကျင့်စီဖို့ရဆိုတာပေါ့လေဒါမှပါခြင်းမပါမှာပါသစ္စာပြားတော့ဓမ္မထာယယဉ်ကျေးစီဖို့ရာဣတိတယဉ်ကျေးကင်းဝေးစီရဖို့ရာရိုးရိုးလေးနဲ့ဘယ်လိုကောင်းတာလဲတရားနာသူတရားအထုတ်ကြပုဂ္ဂိုလ်တွေထံကပစ္စည်းလလပတိမျောဘူးနိုင်နေမှာမမျောဘူးသူရဲ့ရိုးသေးသေးအကျိုးစု ခံယူလို့လည်းမဟုတ်ဘူးနာမည်ကြီးရှင်လို့လည်းမဟုတ်ဘူးအဲ့ဒါကြီးဘာမှမဟုတ်ဘူးတန်တန်ရှင်းရှင်းပါလေရင်းကြီးဖြစ်စေချင်တာဒါပဲဒီရွေးချယ်ကဘယ်လောက်ကောင်းသလဲအဲ့ဒီရွေးချယ်နဲ့ဟောတော့အတိတရားတွေရပြီဆိုလို့ရှိရင်အတိတရားလည်းပြီးတော့အကျင့်တရားသွားတဲ့အခါမှာအထုတ်ကြည့်လို့ လက်တွေ့ကျင့်သုံးမှုနဲ့အကျိုးရတာပေါ်လေခွင့်ရဖြစ်သွားတယ်သူတိပ္ပံဘာဝနာတရားကိုရှုမှတ်တဲ့အခါမှာသီလရောသမာဓိရောပညာရောသိက္ခာ၃ရပ်ပါပါတယ်။နောက်ဇမတိကပါပုံလေးပြောပြပါမယ်။ဒီနေ့သိက္ခာတွေပါသွားတော့ကျุလို့ဆောက်ကားမှုပေမှုပုစ္ဆာပြည့်စည်သွားတာ။ဒီနေ့မှသိပြီးတော့လက်တွေ့ကျင့်သုံးပြီဆိုလို့ရှိရင် ခုနုပ်ဒီစီသွားတဲ့စီကျသွားတဲ့အကျိုးရလာခွင့်ကြဖြစ်လာတာအောက်ဆိုင်ပြီးဆိုးဆိုးမျိုးရှိမှနေလို့ရှိရင်ရှိအောင်မှစိတ်ကလေးစိုက်ကြတဲ့အခါစိတ်ကြီးဟာတန်ရှင်းနေတာပဲဖြစ်သုံးမှုနဲ့အကျိုးရလာခွင့်ကြဖြစ်နေတာပဲနောက်ဝိပဿနာကြောင့်မဉ္ဇဉ်လေးဖြစ်သွားပြီဆိုလို့ရှိရင်ဒီရသိက္ခာလက်တွေ့ကျင့်သုံးမှုနဲ့ ကိလေသာမျိုးတွေပြတ်သွားတဲ့အကျိုးပေါ့လေဒါတွေရသွားမှာခွင့်ရဟောထားတာအဲ့လိုမြတ်စွာဘုရားတဆူရဟောနေတာပဲဒါမလို့သောခါသောခါတော့ဘဂဝတာဓမ္မောဆိုမြတ်စွာဘုရားကိုယ်ဟောထားတဲ့တရားဟာတကယ်ယုံကြည်ပြီးတော့ကိုယ်နှုတ်စိတ်သာသုံးပါလို့ဆင်ကြလို့တဲ့ပုဂ္ဂိုလ်ဟာနိလန်းကြည့်ပြီးတော့ ကျိုးတွေအထုတ်ပြီဆိုလို့ရှိရင်အထုတ်မှုနဲ့အကျိုးရလခွင့်ရဖြစ်မှာတဲ့အဲဒီကကြားလို့ရှိရင်တရားရဲ့ခုံကြီးတွေလည်းအလိုလိုသိလာမှာပါပဲအဲဒါနောက်နောက်လေးတွေကြားမှတရားတော်ရဲ့သောသတ္တကျင့်နေမှသိပြီးတော့လက်တွေ့ကျင့်သုံးရင်ကျင့်သုံးမှုရဲ့အကျိုးရလခွင့်ရဖြစ်ပုံလေးတွေဆက်လက်ပြောပြမယ်ဒီနေ့တော့တဏှာကြီးပြည့်သွားတော့ တန်လည်းပဲရကြဦးလို့